ခေါ်တဲ့ကြီးဆိုးစွမ်းအင်၅ပါးထက်တန်အကောင်းရေးမှာကိုယ်နဲ့အသက်မငဲ့မကွယ်ဖဲနဲ့စွန့်စွန့်ဆာဆာအထုရမယ်လို့ပြောတယ်ကိုယ်ညားနေလို့မရဘူးအသက်လည်းပဲနှမျောနေလို့မရဘူးပြီးတော့ ကိုယ်ရဲ့အသက်ရည်သေးပြီးတော့ပေါ့လေတကယ်စွန့်အင်းဒီတက်တာအားကောင်းလာဖို့ရစွန့်စားရတဲ့အလုပ်ပဲဒီလိုစွန့်စွန့်စားစားလုပ်နိုင်မှလည်းပဲအမကံရရှိတဲ့စွန့်အင်းဒီပေါ့ကြီးစုစွန့်အင်းဒီရလာနိုင်ပါတနည်းအားဖြင့်အမကံရရှိတဲ့ချမ်းသာလည်းရလာနိုင်ပါ နောက်မနေ့ကကာယကြជីវិတေကြအနဘကတဥပ္ပထာပိပိဆိုတဲ့အဆူအမိတ်ပေါ်လေဘုဒ္ဓဂမေထဲမှာပြထားပါတယ်ဘုရားရဲ့အဆူအမိတ်ပါပဲမိမိကိုယ်ပေါ်မှာမစင်ကြဲတဲ့အနေနဲ့အပြင်ဘအတက်မဲ့အသေးကောင်းကြီးလိုသဘောထားရမယ်ဆိုတာ အသက်ပုံမှာလည်းပဲအစည်းအဝါမဲ့ဆောင်တဲ့ဆိုင်ရင်ပဲရန်သူလိုသဘောထားဒီလိုသဘောထားနိုင်မှငဲ့ကွယ်မှုကင်းမှာပဲညာတာမှုကင်းမှာပဲအဲတော့မညာမတာနဲ့စွန့်စွန့်စားစားရဲရဲနဲ့လုပ်နိုင်မှမိမိတဏ္ဍာမှာတတ္တဆာရှိတဲ့တရားကြီးကြီးစုတရားကြီး တက်တက်တန်တာရှင်းရှင်းလင်းလင်းပြက်ပြက်သားသားရဲရဲရဲရဲအဖြစ်လာတယ်။ဒီနေ့အလေးထားပြီးတော့ပြောသွားပါတယ်။ဒီနေ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောချင်တဲ့အချက်ကလေးတွေရှိပါသေးတယ်။ဒီဆက်လက်ပြီးတော့အရေးကြီးတဲ့အချက်ကလေးတွေထည့်သွင်းပြီးတော့ဆွေးနွေးတင်ပြပါဦးမယ်။မိမိအတွက်တကယ်အကုလောက်တဲ့ အမှန်ကိုသိပြီးတော့လက်ခံကြည့်ပြီးဆုံးဖြတ်ချက်ချတဲ့ခိုင်မြဲတဲ့တတ္တတရားဖြစ်ဖို့ဆိုတာကိုယ်နဲ့အသက်ငဲ့ကွယ်နေလို့ရှိရင်မရပါဘူး။အင်းစွန့်စွန့်ဆန်းဆန်းလုပ်ရပါတယ်။မြတ်စွာဘုရားကိုယ်တိုင်လည်းပဲဘုရားဖြစ်ခင်ကကိုယ်နဲ့အသက်ငဲ့ကွယ်ဖယ်နဲ့စွန့်စားပြီးတော့အထုတ်ခဲ့တာ။စွန့်စွန့်ဆန်းဆန်းကြိုးစားပြီးတော့အထုတ်မှ တကယ်အမှန်သဘောဒီအခြေခံဆပြီးတော့အစစ်စစ်အစစ်စစ်သိမြင်နိုင်ပါတယ်စာအုပ်ဖတ်လို့အမှန်တရားမသိနိုင်ပါဘူးဆရာကပြောတာနားထောင်ရုံနဲ့လည်းပဲမသိနိုင်ပါဘူးကိုယ်တိုင်ကိုယ်ပိုင်ညာနဲ့တွေးဆလို့လည်းပဲအမှန်တရားမသိနိုင်ပါဘူးအမှန်တရားသိဖို့ဆိုတာကကိုယ်လိုအခြေခံကိုယ်ရည်တည်တာတွေပြည့်စုံပြီးတော့ အမြဲမပြတ်အားဆိုင်ပြီးတော့တတိရှိနေမှစိတ်ဆူဆီးမှုရလာနိုင်ပါတယ်စိတ်ဆူဆီးမှုတမာတိအားကောင်းမှဒီတကယ်အမှန်သိလာနိုင်ပါတယ်စမဟိတောယထာဘုတံပัจจနာတိဆိုတာစိတ်ဆူဆီးမှုတမာတိရှိသူဟာသူအဖြစ်အဖြစ်တိုင်းအရှိအရှိတိုင်း ဟုတ်တိုင်းမှန်စွာပေါ့လေခွဲခြားစိတ်ပြပြီးတော့သိလာတတ်တယ်လို့ဆိုပါတယ်။စာဝကပြောလို့သိတဲ့အသည့်ဆရာပြောလို့သိတဲ့အသည့်မျိုးတွေးစာပြောလို့သိတဲ့အသည့်မျိုးပေါ့ဘူး။အတ္တပစ္စကဆိုတာပေါ့လေ။ကိုယ်တိုင်သိစရာနဲ့ထိတ်တိုက်ပေါ့လေအသိဉာဏ်နဲ့ထိတ်တိုက်ဖြစ်ပြီးတော့ရှင်းရှင်းလင်းလင်းပြပြသားသားကိုသိရပါလား။အဲ့လိုသိတာမှအော်ဟုတ်ပါလားဆိုတာပေါ့လေ။လက်ခံလာတယ် အတိတစ်ခုဖြစ်လိုက်လို့ရှိရင်ဟောဟုတ်ပါလားဆိုတဲ့လက်ခံနောက်အတိတစ်ခုအဲမြင့်တက်လာကြလို့ရှိရင်လည်းဟောဟုတ်ပါလားမှန်ပါလားဆိုတာပါလက်ခံအမှန်တိတိတော့ပညာခေါ်ရတယ်ဟုတ်ပါလားမှန်ပါလားဆိုတာလက်ခံလိုက်တာအတည်ပြုလိုက်တာဆုံးဖြတ်ချက်ကြားလိုက်တာကဒါယုံကြည်မှုခေါ်ရတယ်ကောအဲနောက်ဆုံးအရေးတန်လေးပါတွေ့သွားပြီဆိုလို့ရှိရင် ဟုတ်လိုက်လေမှန်လိုက်လေဆိုတာပေါ့ယုံကြည်လက်ခံမှုကြီးတိုးတက်ဖို့ရုံရုံနေမဟုတ်ဘူးခိုင်မာသွားတာပဲဘယ်သူကဖြစ်ဖြစ်မပြတ်တော့တတလုံးစားမကုန်ပုံပေးပါမယ်ပြောပြောသူ့မှာတော့ယုံကြည်တဲ့အရာပါပေါ့လေခိုင်မြဲသွားတယ်တတ်ပြည့်မယ်ပြောပြောတတိရှိတယ်ကျောင်းတော်မှာပြုံးလောက်အောင်ပြောကောင်းတဲ့ပုဂ္ဂိုလ်တွေတွေ့ရမှာလို့ ရောသူနောက်လိုက်မသွားပဲနဲ့တတတရားတွေကခိုင်မာနေတယ်အဲ့ဒါလောက်အထိပဲအဲ့ဒါလိုခိုင်မာဖြစ်သွားတာခိုင်မာဖြစ်သွားလို့ရှိရင်ယုံကြည်မှုပြတ်အောင်လို့ဘလောက်ပဲခြောက်ချခြောက်ချစွမ်းအားတွေကသူ့မှာအပြည့်ရှိနေဘလဆိုတာစွမ်းအားစွမ်းအားဆိုတာမတုံလို့ဘူးဆိုတဲ့အတိတ်ပဲရတယ်လုံးလုံးเสียအကြောင်းနဲ့လှုပ်ရှားเสียအကြောင်းနဲ့မခိုင်မြဲဖို့ရံဝန်ဒီအကြောင်းတွေဝိကျင်မှာရှိနေဘူးပဲလို့ မတုံလုံးခိုင်ရနေတဲ့အားရပြေလာတာပဲတတတရားအားပြေလာသလိုသူစိတ်တရားကြီးရှောင်ရှားရေးမှာလည်းပဲရဲရဲနဲ့တတ္တိရှိတယ်ကောင်းတဲ့အရာတွေပေါ့လေဆောင်ပွားရေးမှာလည်းပဲသိတတ္တိကြီးကောင်းလာတာအရေးကြီးတာလူတွေကကောင်းတာတော့လုံရတဲ့တတ္တိရှိတယ်မကောင်းတာရှောင်ရတဲ့တတ္တိနည်းကြတယ်တတ္တိနှမျိုးလို့ရှိရမယ် အမှားတွေကိုရှောင်ရတဲ့တတ္တိလည်းရှိရမယ်အမှားကိုလည်းပဲလုံရတဲ့တတ္တိရှိရမယ်မှန်တဲ့အကျိုးရှိတဲ့ဟာပေါ့လေမမှန်တဲ့အကျိုးမဲ့တဲ့ဟာရှောင်ရတဲ့တတ္တိရှိရမယ်ဟုတ်အဲဒီလိုသွားအရင်လည်းကောင်းလာတတ်ပါတယ်တတိတွေလည်းထူးထူးခြားခြားကောင်းလာတတ်ပါတယ်သမာဓိလည်းထူးထူးခြားခြားကောင်းတယ်အသိပညာကတော့အထူးပြောစရာမရှိတော့ဘူးစိတ်စဉ်အစဉ်စဉ်အသိပညာလေးတွေကျက်လာနောက်ခံရတဲ့အနေအထားအထိရင့်ကျက်တဲ့အနေအထားအထိပေါ့လေ နောက်နိဒနိဗ္ဗာန်ကိုတွေ့နိုင်တဲ့အနေအထားဒီခါလေးရောက်လာလို့ရှိရင်ဘယ်လိုပဲအတိညာပြည့်စရာအကြောင်းနဲ့ကြုံကြုံကြဘယ်နည်းနဲ့မှဒီအတိညာကိုပြတ်တော့အယူဆတွေလည်းလွဲသွားတာမရှိတော့ဘူးဟုတ်ပါဘူးအဲဒီလိုဆိုလို့ရှိရင်တကူကြီးအတွက်လူမှုပြဿနာတွေပေါ့ရှင်းသွားပြီလူပြဿနာတွေဖြစ်နေတော့ကိုယ့်အတွက်လည်းကိုယ်မှာပြဿနာဖြစ်တော့ဘူးဆိုလို့ရှိရင်ကိုယ်မှာတပါဝန်းကျင်လည်းပဲပြဿနာမလုပ်တော့ဘူးဟမ်လက်ကောင်းလာတယ်မှာဟုတ်ပါဘူး အရှုံးကိပြဿနာတွေကိုဖြေရှင်းရမှာဒီတရားဟာတိတ်အာမခံချက်ရှိပါတယ်တော့။ဒါလို့ဒီတရားအဲအခုဘဝမှာရောနောက်ဆက်ရမယ့်ဘဝတွေမှာရောအရှုပ်ထွေးတွေပြီးပြီးတော့ရှင်းရှင်းလင်းလင်းအဲတွားလို့တဲ့ပုဂ္ဂိုလ်ဟာအခုခေတ်အခုကာလကြီးတဲ့ကောကရှုပ်ထွေးခြင်းအကြောင်းတွေကိုပေါ့လေပြည့်ဖြတ်နေရအဲ့လိုပြည့်ဖြတ်ရေးမှာ ရင်းနှီးနိုင်ရကိုယ်နဲ့အသက်နဲ့ရင်းနှီးပြီးတော့ယူရမှာကိုယ်နဲ့အသက်ရင်းနှီးပြီးတော့ယူရမယ်ဆိုလို့ကိုယ်ယောဂတော့ဖြစ်တယ်မဟုတ်ပါဘူးအသက်လည်းတည်တာတော့မဟုတ်ပါဘူးကိုယ်ယောဂဖြစ်တဲ့ပြင်ကိုကကိုယ်ယောဂရှိတဲ့ပုဂ္ဂိုလ်တွေတော့မှအဟုတ်ပဲကောင်းတော့အောင်ရှိမစားပဲလေကြောက်သွားတာရှိပါတယ်ကျမကြီးတွေရပြီးအသက်ကြီးပိုတော့ရှိလာတာဒီလိုကြုံရတတ်ပါတယ်ဒုက္ခတဏှာနိဒာနလို့ဆိုမိတခုရှိပါတယ်ဒုက္ခဆိုတာ ဆင်းရဲပေါ့ဆင်းရဲဆိုတော့ကိုယ်ဆင်းရဲလည်းဖြစ်တာလို့စိတ်ဆင်းရဲလည်းဖြစ်တာပါဘဝဆင်းရဲတွေပေါ့လေဒီဘဝဒီဘဝဖြစ်နေရတဲ့ဆင်းရဲတွေဟာကောင်းတဲ့ဘဝရောက်နေမယ်လို့အိုလာတိဒုက္ခပြေတွေကမကင်းကြဘူးကိုယ်ကကြည်ခြင်းပဲလို့အိုလာတယ်ကိုယ်ကမာခြင်းပဲလို့လာတယ်ကိုယ်ကနေခြင်းပဲလို့သိတယ်ကိုယ်ရှိတော့ကိုယ်ဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲမသက်သာလိုက်တာဆိုတော့ မကောင်းတာတွေလုပ်ထားလို့မကောင်းတဲ့ဘဝတွေရောက်ပြီဆိုလို့ရှိရင်တော့အာကြီးဆင်းရဲအများကြီးဆင်းရဲမရှိဘူးဆိုဆင်းရဲတာအဲ့ဒီဆင်းရဲတွေဟာအမှန်တန်ကြောက်စရာကောင်းပါလေဒီဆင်းရဲတွေကမြဖြားဘုရားခံတယ်လို့ဆိုတော့တဏှာနိဒာနာတဏှာအကြောင်းခံတယ်တဏှာလေးအကြောင်းရှိတယ်တဏှာဆိုတာဆာလောင်တာပေါ့ဆာလောင်တယ်ဆိုတာကောင်းတာတွေမြင်နေတာကြားနေတာနားနေတာစားနေတာထိနေတာသိနေတာ ကောင်းတဲ့ကောင်းလာတယ်အဲ့ဒီကောင်းတဲ့ကောင်းလာတယ်ကောင်းပြီဆိုတဲ့ဟာတွေပေါ့လေအဲ့ဒါကြီးဆာလောင်လာတော့ရသမျှလေးနဲ့မတင်းတိမ်နိုင်ဘူးဆိုလို့ရှိရင်တော့အလိုကပြည့်တယ်မရှိဘူးအလိုမပြည့်ဘူးဆိုလို့ရှိရင်ဒီကုသလဆာလောင်တဲ့တဏှာကတဏှာမကင်းတဲ့ပုဂ္ဂိုလ်ကို ကြေးကျွန်တဲ့ဖွယ်ပေါ့လေသူကအတားကြီးရပြီးတော့နှိမ့်ဆက်နေတော့တာပဲခိုင်းနေတော့တာပဲနော်အဲ့ဒါလိုမြတ်စွာဘုရားကမိကြထားပါတယ် အဲတော့တဏှာရဲ့အစီအပါခန်းနေတဲ့နေဘူးမိုးရွာမရှောင်ပေါ့လေဘာမှငိမ့်ချခြင်းမရှိပဲနဲ့ကိုယ့်အတွက်ကောကိုယ့်မိသားစုအတွက်ကောရှာရဖွေရတာပြန်မှန်းတယ်အာရိပြန်မှန်းတာပဲဒါမလို့ဥလောလောကောအတ္တိတောဆိုတာလောကောတိယောကိုပဲတတ္တဝါပေါင်းတယ်အတ္တိတောတရားသဖြင့်ရသမျှလေးနဲ့မတင်းတိမ်နဲ့မရောက်ရဲနဲ့အားမရနိုင်ဖြစ်ဥလောအလိုပြည့်တယ်မရှိဘူးတဲ့ ရရှိနေတာပဲနည်းနည်းရလို့လည်းရှားလိုက်တခါနည်းနည်းရလိုက်အများများရခြင်းအများများရခြင်းဒီဒီအကန့်အသတ်မရှိဘူးလေမရောက်ရတဲ့မြတ်တော့ဒီတိုင်းပါဖြစ်နေတာပါပဲစိတ်မှုထွန်းကားတဲ့နိုင်ငံတွေဆိုလို့ရှိရင်လူမျိုးကိုစင်တာမြင်တော့အများနဲ့တန်းတူပေါ့လေနေနေအောင်ဆိုပြီးတော့ကြိုးစားကြအများနဲ့သာအောင်လည်းပဲကြိုးစားရတာမတတ်တာဘူး လူချင်းအနေနဲ့ကြိုးစားတာရှိတယ်မိသားစုချင်းအနေနဲ့ကြိုးစားတာရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့အနေနဲ့လည်းကြိုးစားတာရှိတယ်တစုနဲ့တစုပေါ့ဒီတနိုင်ငံနဲ့တနိုင်ငံအသာဖြစ်အောင်ဆိုရင်ကြိုးစားနေရတာရှိတယ်သူတို့ကပြည့်တယ်လို့မရှိပါဘူးမြတ်စွာဘုရားဟောထားတဲ့သိက္ခာနာကုလောလောကောအတ္တိတော်ဒီတဏှာဓာတော့ရှားလောင်းတဏှာရဲ့အကျိုးအဖြစ်ပေါ့တဏှာခိုင်းနေတာရှား ကောင်းတာလေးမြင်ဖို့ကြားဖို့နားဖို့စားဖို့ထိဖို့တိဖို့ပေါ့လေစားစားရလူနေမှုအစဉ်တန်းမိအောင်မြင့်အောင်ဆိုပြီးတော့ပေါ့လေတလားရှာခိုင်းနေတာတလားရဲ့ကြည်ကြုံဖြစ်နေလွတ်တယ်လို့မရှိပါဘူးကွာအကောင်းတွေရမလားလို့ရှာပါတယ်အဆိုးတွေနဲ့ကျင်ဝတာလေလည်းအများကြီးပါပြဿနာတွေနဲ့ကျင်ဝတာလည်းအများကြီးပါပဲအင်းကောင်းရင်ပြီးရောဆိုပြီးတော့ပေါ့လေဒုစရိုက်တွေပြည့်လို့လို့လူအစဉ်တန်းနေနေပြီးတော့ပေါ့လေခုလေးနဲ့ရေးရခံရတာ အဲလူနဲ့မတူဖြစ်တာတွေလည်းအများကြီးပါပဲအမှန်လားရှုပ်ထွေးပါတယ်လောကကြီးကအဲဒီတော့ဒီလိုလူယတနာအရှုပ်ထွေးတွေဖြစ်ရတာဟာအရင်ဆက်လိုက်လို့ရှိရင်တဏှာပဲဒီတဏှာပဲလူမပြေဝအားမရတဏှာကျုံကြီးပါတကားဆရာကလည်းအဲအဲဒီတဏှာကျုံလွတ်အောင်ဆိုပြီးတော့ရုပ်ကံရတာပဲလူတရားထုတ်တယ်ဆိုတာတဏှာကျုံကလွတ်လွတ်အောင်ရုပ်ကံရတာပဲအဲအခုခေတ် ခုခေတ်ကဟိုတုန်းကခေတ်ကရောလူတွေရောပေါ့လေဘာဖြစ်ဖြစ်ကောင်းမယ်ထင်လို့လောက်ကြတာကြီးပါပဲမကောင်းဘူးထင်လို့ရှိရင်အဆိုးဖြစ်မယ်ဆိုလို့ရှိရင်ဘယ်လိုလုပ်နိုင်မလဲကောင်းမယ်ထင်လို့လောက်ကြတာပဲတခုခုမိဆာစရကံဟောဒုစိတ်တရားတွေပါလေဒါလည်းကောင်းမှထင်လို့လောက်ကြတာပါလောက်ကြမှာမကောင်းဖြစ်ရတာပါလေဒါရောတခုကိဘိန်းသမားလေးတွေပါလေဘိန်းဆွဲနေတာဘိန်းဆွဲတော့မမကန်တဲ့နီးတဲ့ပြုတ်လို့ပါလေ ကုမရနိုင်တဲ့ယောဂကြီးတွေဖြစ်ရတာမကန်တဲ့နည်းနဲ့လိမ့်ဆက်ဆံလို့ဘယ်လိုရောက်ဆက်ကုန်တဲ့ယောဂတွေဖြစ်ရတာကုဆက်တဲ့ယောဂတွေဖြစ်ရတာဒါလူယတနာတွေပေါ့တိတ်ရှုပ်တာပဲပေါ့အခုခေတ်ပုံပြီးတော့ရှုပ်လာတယ်ကွာသိပ္ပံပညာတွေအလွန်ထုံးကားတဲ့ခေတ်မှာတာပြီးတော့ရှုပ်လာပါတယ်ကွာနောက်ဘဝဆိုတာထားပါတော့ယခုဘဝမှာပဲလူဖြစ်ရတာအမှန်ကိုပဲကြီးကြီးကြပ်ကြပ်ဒုက္ခတော်ထဲမှာရောက်နေတယ်လို့ဖြစ်နေပါတယ်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 ဗယံအိတ်တေတိကြောက်เสียလို့ရှိတတ်သောကြောင့်ဘိက္ခုဘိက္ခုနီရဲ့အင်းဒုတိယနံတရားကြီးဆက်ဆံပြီးတော့ဖြစ်နေတဲ့ပုံမှာကြောက်เสียရလို့မြင်တတ်ရမယ်လို့ဆိုပါတယ်ခုနပြောတဲ့အတိုင်းဒုက္ခတဏှာနိဒာနာဆိုတာပါလေလူတွေကြုံနေရတဲ့ဆင်းရဲဟာတဏှာအရင်ခံတယ်ဆိုတာပါဒါတော့တဏှာမရှိလို့ဒီဒီဆင်းရဲမလာဘူးပေါ့ဟုတ်ပါဘူးအဲ့တော့တဏှာကိုဘယ်လိုရှောင်မလဲဘယ်လိုအားလျော်လုပ်မလဲ ဘယ်လိုတတ်မလဲဆိုတာနိလရှာမှာပါပဲဒီတဏှာကြီးကဘယ်ကနေလာနေတယ်လဲအဲ့ဒါလေးတွေးဆရမှာပါတော့ကာမဂုဏ်ကလာတာပါပဲညီကောင်းကြကောင်းလံကောင်းရတာကောင်းထိပ်ပေကောင်းခေါ်တဲ့ဒီကာမဂုဏ်ကနေပြီးတော့ဒီတဏှာတွေလာနေတာပါပဲအမြင်ရကြတာကနေပြီးတော့လာနေတာဘာဖြစ်လို့လာတယ်လဲဆိုတော့အဲ့ဒါမှသတိမထားလို့ပေါ့ကြောင်ကြဆိုင်ပြီးတော့သတိမထားလို့ပေါ့ကြောင်ကြဆိုင်ပြီးတော့သတိထားလို့ရှိရင် အတိညာမဖြစ်သေးတဲ့ကြောင့်တော့မှဖြစ်ခွင့်မရဘူးဒီတရားမှုဆွဲလန့်မှုတဏှာဖြစ်ခွင့်မရဘူးအဲဒီသားကတိတံပါပဲတဏှာဖြစ်ရနေပြီးတော့စောင့်ဖားပြီးတော့ရှုနေရတာပါပဲအဲဒီရှုနေလို့ရှိရင်တဏှာဖြစ်ခွင့်မရနောက်ရှုအားတွေတန်တော့တဲ့ခါကျတော့အဲအတိညာလေးတွေဖြစ်သွားပြီဆိုလို့ဒီတဏှာမျိုးလေးတွေတစ်ဖြည်းဖြည်းပြတ်သွားတာပဲဒါရာဟုတွေတစ်ဖြည်းဖြည်းပြတ်သွားတာပါအရိယာမေတ္တာဖြစ်တဲ့ခါကျလို့ရှိရင်တော့ ဆံရတဏှာလေးပေါ့လေခါလေးပြတ်သွားနေတာပါအပြတ်ဖြတ်ရတာပဲဒီမှာဒီတော့အများပြဖြစ်တဲ့ဖြစ်ပြနေတဲ့ယုံ nant တရားပေါ်မှာပေါ့ဖြစ်စီဘဝဖြစ်စီလေးပေါ်မှာ အပြစ်မြုံတာမဟုတ်ဘူးကြောက်စရာကောင်းတယ်ဆိုတဲ့အပြစ်မြုံတာမဟုတ်ဘူးဆင်းရဲခြင်းအကြောင်းကိုဖြစ်စီနိုင်ပါမှဒါမှအတိတ်ပဲရှိပါတယ်ဒါမှဒါကြောင့်မလို့ကိလေသာဘိန္ဒတိတိပါဘိက္ခုကိလေသာသတိပဋ္ဌာန်လို့ရှိရင်အတိညာဖြစ်လို့ရှိရင်ဖြစ်ခွင့်ရှိနေတဲ့ တဏှာစရည်တဲ့ကိလေသာတွေကိုဗိန္ဒတိတိအကျင့်နဲ့နိလန်းကြကျင့်သုံးခြင်းအဖြစ်ဖောက်ခွဲဖြစ်စီတတ်သောကြောင့်ဘိက္ခုဘိက္ခုနီတယ်ဒါတွေကိုဖြစ်စီပြုလို့လို့တယ်တန်တရားအကြောက်ဖွယ်ရဖေးတွေလည်းမြင်ရမယ်စည်ရကြည်အကြောင်းဖြစ်တဲ့တဏှာအပါဝင်ပေါ့လေကိလေသာတွေလည်းဖောက်ခွဲဖြစ်စီနိုင်ရမယ်နော်အဲ့ဒါကဘာလို့လဲလို့ဆိုတော့ဘိက္ခုတဲ့ဘိက္ခုဆိုတာဘုန်းကြီးတို့ရဟန်းတော်လည်းဘိက္ခုခေါ်တာပါပဲတရားကျင့်နေတဲ့လူသားမျိုးသမီးတွေလည်းဘိက္ခုခေါ်တာပါပဲဘိက္ခုစီရင်ဝင်တာကြီးပါပဲနော် သို့တော့ဘိက္ခုအမိခံတိုင်းတန်တရားပိကြောက်တိုင်းအေးပြဿနာကြီးပြေသလားလို့ဆိုတော့ဒီလိုတော့မဟုတ်ပါဘူးဒီပြည့်စုံတဲ့အရေးချင်းကြီးပြည့်စုံရပါတယ်ဒီအရေးချင်းကြီးဖြစ်ရပါတယ်ဖြစ်မှဟုတ်လားအဲဗါလဲတဏှာအဲကိလေသာကိုဖြည့်ဆည်းနိုင်တဲ့အနေလောကဆင်းရဲခြင်းအကြောင်းဖြစ်တဲ့ကိလေသာကိုလေအပိုင်နိုင်တဲ့အချိန်လေးပယ်နိုင်တဲ့အချိန်လေးရောက်ပါလားကျန်ကံများမှာတော့ဘိက္ခုအယယောဂဝကြရလို့ဖွင့်ဆိုထားပါတယ် ယောဂဝကြရဆိုတာအခုလိုအားဆိုင်ပြီးတော့ပြည့်လို့ရတဲ့ကိစ္စမှာအလေးကျင့်လုပ်နေတဲ့ပုဂ္ဂိုလ်ပေါ့လေတော့ယောဂခေါ်တဲ့အထုံးအများရှိနေတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ယောဂီပါပဲယောဂီပုဂ္ဂိုလ်ကဒီနေရာဌာနမှာဘိက္ခုလို့ဆိုတာပါပဲလူပြတနာလေးရှုပ်ထွေးအောင်ပြုလုပ်တတ်တဲ့တနာကိုဖြည့်ရှင်းရမှာပယ်တရရမှာပေါ့လေခုနဘိက္ခုခေါ်တဲ့ယောဂီပုဂ္ဂိုလ်ဟာ ပြည့်စုံရမယ့်အရေးချင်းကတော့6ရုပ်ပြထားပါတယ်အဲဒီ6ရုပ်ကတော့1ဒီလားနဲ့ပြည့်စုံလို့ဖြစ်ရမယ်နှစ်စိတ်တည်ငြိမ်မှုရှိရမယ်သုံးအဲယုံနာပိုက်ခြားတိမှုကအစပါလေအတိပညာနဲ့လည်းပြည့်စုံလို့ဖြစ်ရမယ်ဒါတော့စင်ရင်လုံးတရားလည်းရှိရမယ်ကြီးကျက်တဲ့စင်ရင်လုံးတရားပါလေ ပရိသေတွေကာလကပေါ့လေအတိညာအတိတက်ခံပါတိလည်းဖြစ်ရမယ်အပူတပြင်းအထုတ်ကလည်းရှိရမယ်ဟာပါပဲအဲ့ဒီအရေးချင်း၅မျိုးနဲ့ပြည့်စုံရမယ်ပေါ့လေတူတူပြောလို့ရှိရင်တော့တိလလည်းပြည့်စုံရမယ်သမာဓိလည်းပြည့်စုံရမယ်အတိပညာ၃မျိုးနဲ့ပြည့်စုံရမယ်အပူတပြင်းအထုတ်လုံးလောက်လေးရအဲ့ဒီပြည့်စုံရမယ်အဲ့ဒီအရေးတွေ၆မျိုးနဲ့ပြည့်စုံလို့ရှိရင် ခဏတန်တရားလေးလည်းပဲရှုမြင်တယ်ဆိုတာအဓိပ္ပာယ်ရှိပါပြီကိလေသာကိုခောက်ခွဲဖြစ်စည်းလို့ဒိက္ခုဆိုတာလည်းပဲဒါဖြစ်သွားပါပြီအဓိပ္ပာယ်ရှိပါပါပြီအစဉ်လိုက်ပြောလို့ရှိရင်တော့အာတဘလုံလောက်ရအောင်လည်းပထမရှိဘူးအာတဘကိုကျန်ကမြတ်မှာဖွင့်ထားတာကိလေသာတွေကို6တွေ့ရှိတယ်စတင်6တွေ့ရှိ6တွေ့ရှိတော့ဝိရိယပါပဲအစစ်စစ်အစစ်စစ်6တွေ့ရှိတော့ဝိရိယလို့ခေါ်ပါတယ်အဲဒီဝိရိယပိုင်ခြင်းကိုအာတဘိလို့ခေါ်ပါတယ် အဲ့ဒီသဘောနဲ့ပြောရလို့ရှိရင်ဒီဒီတရားအထုတ်တယ်ဆိုရင်လည်းဝိရိယ30ရှိရပါတယ်။တစ်အာရမဓာတုအစာပြုကြိုးပါအထုတ်ဖို့။နှစ်အဆင့်တိုး၍အပြင်းမှလုံရောက်ကြိုးပါအထုတ်ဖို့။သုံးအဆင့်ဆင့်တိုး၍ပန်းတိုင်ရောက်တဲ့အထိကြိုးပါအထုတ်ဖို့တဲ့။အဲကြိုးပါအထုတ်ဖို့အဆင့်30ရှိတယ်လို့အတ္တပိလို့ခေါ်ပါတယ်ကွာ။ပြီးတော့နိပကဆိုတာနိပကဆိုတာရင့်ကျက်သောပညာရှိတယ်။ ရင့်ကျက်သောဆိုတာကဆင်ခြင်လို့တရားပါပဲဘုရားကပြောခဲ့တဲ့ပဋိသင်္ခန္ဓဗလပါပဋိသင်္ခန္ဓဗလဆိုတာပဋိသင်္ခန္ဓဗလတရားဆိုတာအထုတ်ရင်အကျိုးရှိတယ်ဆိုတာပါဆင်ခြင်နဲ့အတိပါစံပညာခေါ်ပါတယ်စာတကစံပညာခေါ်ပါတယ်ဒီရွယ်မှာဒီအခါမှာဒီလိုအစီအပြေလေးလုံးခါမှာအထုတ်အကျိုးရှိတယ်ဆိုတာပါပဲကျမတို့အရွယ်ကောင်းလို့စသည်ပါလေတယ်ပါ တင်လည်းတက်တော်တယ်ဆိုတာပေါ့လေဆင်ခြင်လို့တရားလည်းရှိရပါတယ်ဒါစပ္ပယသာဝတိမြတ်ခေါ်ပါတယ်တရားဌာနတိုင်းမှာပြုလုပ်တော်မယ်ပြောတော်မယ်ဆိုလို့ရှိရင်အဲ့ဒီဆင်ခြင်တုံတရားပေါ့လေသမစင်ညာနှစ်ပါးပေါ့လေသရကသမစင်ညာနဲ့စပ္ပယသမစင်ညာပေါ့လေဒီသမစင်ညာနှစ်ပါးအသိရေးကြည့်ပါလားအရာတိုင်းမှာအဲ့ဒီဆင်ခြင်တုံတရားရှိလို့ရှိရင်ကြာတော့အတွေးခေါ်ရရင့်ကျက်လာအစင်လည်းမြင့်လာတယ်တော့အဲ့ဒါနိဗ္ဗာန်အဲ့ဒါအဲ့ဒါကတော့ဟောရင့်ကျက်တဲ့ပညာရင့်ကျက်တဲ့ပညာရှိရမယ်တဲ့ ခုတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာအခုလိုမျိုးအထုတ်မယ်ဆိုတဲ့အနေနဲ့လာကြတဲ့ပုဂ္ဂိုလ်တွေပဲဆင်ခြင်လိုတရားလည်းပဲအခြေခံရှိထားတဲ့ပုဂ္ဂိုလ်တွေကအထူးရောက်စရာမရှိပါဘူး။ဘယ်နေရာမှာထိုင်ရမလဲ၊ဘယ်အခါထိုင်ရမလဲ၊ဘယ်အချိန်ခါမှာဆင်ခြင်ရှောင်းရမလဲ၊ဘယ်လိုဆင်ခြင်ရှောင်းရမလဲစသည်ပေါ့လေ။အဲ့ဒါလိုဆင်ခြင်တာတွေလည်းပဲဒီသတ္တကသံဃာသဗ္ဗယသံဃာတွေအကုန်လုံးပါပါတယ်။သူကတော့အမှန်ကျဲအောင်ပါလေသူကတော့။အဲ့ဒါလိုအဲနိဗ္ဗကရင့်ကျက်တဲ့ပညာရှိတဲ့ပုဂ္ဂိုလ်ဟာ အခြေခံကိုရိပ်ဒီလာကြီးပြည့်စုံပြီးတော့ဗောလေစီလီပဋိဌာယဆိုတာဗောလေဒီလာမှာရက်တည်တယ်ဆိုတာဒီလာဖြစ်ရတာပါပဲမလုံကျူးတဲ့ຢာတွေမလုံကျူးတဲ့စောင့်ကြည့်ရတာစောင့်ကြည့်လို့ရှိရင်မလုံကျူးရပါဘူးမလုံကျူးလို့ရှိရင်ဒါဒီလာမှာရက်တည်တယ်လို့ခေါ်တာပါပဲဟုတ်ဟုတ်ဒီလာပြည့်စုံရမယ်ဒါဆိုလိုတာပါပဲဒီလာပြည့်စုံပြီးတော့ဘာလုပ်ရမလဲဆိုတော့ဖြစ်တိုင်းမရှိတတိပြုစောင့်ဖို့ဆင်ထားဆိုတဲ့အတိုင်းစိတ်တံပညာကြဘာဝရဆိုတာပါဟွန်းတမာတိစိတ်တည်ငြိမ်တဲ့စိတ်ဖြစ်အောင်ပွားရမယ်ပွားမယ်ဆိုတော့အခု ပေါ်တိုင်းအာယုံလေးတွေပေါ်စင်းမှာပေါ့လေကြောက်ရထားပြီးတော့ပေါ့လေဆုံးရဆိုရှုခါတာဆုံးရဆိုရှုရလို့ရှိရင်ရှုရအောင်မစိတ်ကလေးစိုက်ကြနေတာပါအဲ့ဒါစိတ်တံဘာဝယံခေါ်တာပါပဲစိတ်တဘာဝနာခေါ်တာပါပဲစိတ်ကိုတိုးတက်အောင်ဖွံ့ဖြိုးအောင်တန်ရှင်းအောင်ပေါ့လေတန်ရှင်းတဲ့စိတ်ကလေးတွေများအောင်ပြုလုပ်နေတာပါပဲအဲ့လိုပြုလုပ်ပါများတဲ့ခါကျတော့အတိညာလေးအခြေခံစားပြီးတော့အစစ်အစစ်ဖြစ်လာတာပွားလာများလာတိုးလာတာအဲ့ဒါပညာဘာဝနာဘာဝနာ ခေါ်တာအဲဘာဝနာခေါ်တာပါပဲစိတ်တဘာဝနာနဲ့ပညာဘာဝနာ ပွားရမယ်အဲ့လိုဆိုပါတယ်နော်အဲ့လိုရှိမှပါများလို့ရှိရင်အဖြစ်အပျက်ကိုခတ်တတ်တဲ့ကြည့်မြင်တဲ့ဉာဏ်ရလာတော့တာပဲဥရိယပညာဉာဏ်ခေါ်တာပေါ့ဥရိယပညာဉာဏ်ရလာလို့ရှိရင်အလင်းပฏิပတ်တတ်ရှိအစရှိတဲ့တရားရလာလို့ထူးခြားခြားဖြစ်လာတာပါပဲအဲ့ဒီအခါမျိုးမှာမိမိဟာမိဝင်းတွင်ပရိသေနေစားမှာပေါ့ဒီအတိပညာဓက္ခံပါလာပြီဆိုတာသိရတယ်နော်အဲ့ဒါပရိသေပညာခေါ်ပါတယ်ကမ္မဇ္ဇ ကမ္မဇတိဟိတုကပရိသေတိလို့ပရိသေတိပညာလို့ခေါ်ပါတယ်တော့ကန့်ကြောင့်ဖြစ်တဲ့အလောဘအဒေါသအမောဟအဲစိတ်ခိုင်ခံ့ခြင်းရဲ့အရင်အမြင့်ပေါ့လေသုံးမျိုးပေါ်တဲ့ဘဝအဆက်ပညာပေါ့လေဘဝဆက်ပညာရတယ်ပရိသေတိပညာခေါ်ရတယ်တော့ဇာတိပညာလို့လည်းခေါ်ပါတယ်တော့ပင်ကိုပညာလို့လည်းခေါ်ရတယ်အပင်ကိုပင်ကိုပညာရှိသူဆိုတာဆုံးဖြတ်လို့ရပါပြီအဲဒီဘက်မှာ အဲ့ဒီပညာမျိုးကိုတော့တမင်လုပ်ဖို့မလိုပါဘူးငကိုယ်တည်းကပါလာတာဖြစ်တော့အာလုပ်လို့မလိုပါဘူးသို့တော့အဲ့ဒီပညာရှိရှိဆိုတာတရားထုတ်ကြည့်တဲ့အခါမှာဝိရိယပညာညာမဲ့လောက်ရပါလို့ရှိရင်တော့ဒီပညာတတ်ခံပရိသေပညာတတ်ခံပါလာပြီဆိုတာသိရပါတယ်ဒီတော့ပရိသေပညာခံတတ်ခံရှိတဲ့ပုဂ္ဂိုလ်ကကိုယ့်အကိုစောင့်နိုင်ပါပြီဥဆောင်နိုင်ပြီအဲ့ဒါကိုနရလို့ခေါ်ပါတယ်ပရိသေပညာအတ္တခံကောင်းလေလေကိုယ့်အကိုဥဆောင်နိုင်လေလေအဲ့ဒီဥဆောင်နိုင်တဲ့ပုဂ္ဂိုလ်ဟာဟုတ်လား အာတာပလုံလဝိရိယပေါ့လေနိဗ္ဗကဆင်ရင်လုံးတရားရှိပြီးတော့ဒီလလည်းပြည့်စုံစိတ်ဓာတ်ဘာဝနာပညာဘာဝနာတွေပွားလို့ရှိရင်အမှန်တရားရှုထွေးလာတဲ့လူမှုပြဿနာပေါ့လေရှုထွေးရတဲ့တဏှာပေါ့လေရှင်းနိုင်ပါတယ်ဒီဆိုပါတယ်အဲ့ဒီအရေးချင်း6ရိုးတဲ့ပြည့်စုံသူအထူးသဖြင့်ပညာဘာဝနာနဲ့ပြည့်စုံသူအခုလောလောဆယ်အရှုပ်ထွေးတဏှာအရှုပ်ထွေးပေါ့လေဒီမှာရှင်းလင်းနိုင်ပါတယ် အဲ့ဒီပညာကိုရှိဖို့ဆိုလို့ရှိရင်တော့မသိရင်တွေ့ဆိုတာပေါ့မသိတဲ့ညတွေ့ဖို့တွေဟာဟိုကိုယ်ရများလို့ပဲကိုယ်ရဟာတကွက်နဲ့တကွက်ပေါ့လေခြေရောက်နေနဲ့ဆက်ဆက်ပြီးတော့ပေါ့လေဟုတ်လားလေအဲ့ဒီကိုယ်နဲ့မှမိတဲ့တတ္တဝါတွေကဆိုလို့ရှိရင်ထွက်ပေါက်ကမရှိဘူးသူလည်းဆိုင်ထားတာကိုရပါမယ်တဏှာကိုအဲ့ဒီကိုယ်ရနဲ့ဥပမာပေးထားပါလေယုံနာဖြစ်စေကနေပြီးတော့လွတ်ထွက်မသွားရအောင်လွတ်ထွက်ခွင့်မပေးပဲနဲ့အဲကိုယ်ရနဲ့တူးလို့တဏှာကိုပေါ့လေတင်စားပြီးတော့ ကြာလိမ့်မည်လို့ဆိုတာကြာလိမ့်မည်လို့ဒီတင်စားပြီးတော့ပြောထားပါတယ်မသိရင်တွေ့ဆိုလို့ရှိရင်တော့တွေ့သမျှတွေ့မှုတဏှာကိုယ်ရထဲမှာပဲဒီခါတည်းမထွက်နိုင်အောင်ဖြစ်တော့တာပါပဲမဖြစ်တော့ဖြစ်လို့ရှိရင်အဲ့ဒါမှရှုပ်ထွေးပြီးတော့ရှင်ဒုက္ခတွေနဲ့အများအားကြုံကြိုက်နေတယ်လို့ဆိုတယ်တိလျင်ပြဲဆိုတော့ရှုလို့ယုံနာတရားတွေကြောက်ကြွဆက်ပုံတွေမျက်စိရဲ့သဘောပဲဆိုတာသိသွားပြီဆိုလို့ရှိရင်တဏှာဖြစ်ခွင့်ရပါလေပြဲသွားတာပဲအတိညာဏ်ကြီးဖြစ်တော့တဏှာဖြစ်ခွင့်ရပါလေပြဲသွားတာအဲနောက်ဆုံးအရိယာမဖြစ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီတဏှာအရှုပ်ကိုသူကရှင်းမလိုက်တော့တာပါပဲ ရဟန္တာဆိုလို့ရှိရင်တော့တဏှာချုပ်တွေမှလည်းအကုန်လုံးရှင်းမလိုက်တော့ပြဿနာတွေဘာမှမရှိတော့ဘူးအကုန်လုံးအတွင်းရောအပြင်ရောပေါ့လေအဲအချုပ်ထွေးတဲ့ပြဿနာတွေအကုန်လုံးရှင်းတယ်ရှင်းရှင်းလင်းလင်းဖြစ်သွားနေတာပါနော်ဒါတော့လူမှုပြဿနာတွေအမှန်တရှုပ်ထွေးပါတယ်အဲတော့ပြဿနာအရှုပ်ထွေးတဲ့မှာနေရတဲ့ပုဂ္ဂိုလ်တွေကချမ်းသာမှုနည်းနည်းလေးမှမရပါဘူးအဲတော့ဆင်းရဲမှလွတ်လွတ်တဲ့ပုဂ္ဂိုလ်ဟာတဏှာကိုယ်ရထဲမှာမရအောင်ပေါ့လေခုနအရေးချင်း၆မျိုးနဲ့ပြည့်စုံအထူးသဖြင့် စိတ်ဓာတ်ဘာဝနာပညာဘာဝနာဆိုတာပေါ့လေစိတ်ငြိမ်တရားအထုပြီးတော့ပညာဉာဏ်ဖြစ်တော့အောင်ကြိုးစားလို့ရှိရင်အေးပညာဘာဝနာမရှိမဖြစ်ခြင်းကြောင့်ပေါ်မလာခြင်းကြောင့်ဟုတ်လားတာယာတတ်မဲ့တဲ့တဏှာပေါ့လေကိုရက်နဲ့တူတဲ့တဏှာပေါ့လေဖြစ်ကုန်ရပဲနဲ့အဲ့ဒါကြီးပဲနေတာဖြစ်စီနေတာပါပဲဟွန်းတဏှာကိုရက်မိလို့ရှိရင်ဆင်းဒုက္ခရောက်တယ်ဆိုတာပေါ့လေအဲအဲ့ဒီတန်လျာလေးတွေလည်းကြောက်ပြီးတော့ပေါ့လေအဲ့ဒီတဏှာကိုရက်ကိုဖြစ်စီဖို့ရန်အတွက် တိလျင်ပြဲဆိုတာပေါ့လေရှုလို့တိသွားလို့ရှိရင်တဏှာဖြစ်ကုန်ရပါလေပြဲပြဲသွားတာပါပဲအဲ့ဒီပြဲပြဲသွားအောင်လုပ်တာဟာဒါကိလေသာကိုဖြစ်စီလို့ခေါ်တာပါပဲဒါတော့အဲ့ဒီလိုကိလေသာဖြစ်စီနိုင်တဲ့အခြေအနေရောက်ဖို့ဆိုတာတဏှာကုန်ရထဲမှာနေရတဲ့အတွက်ရှုပ်ထွေးမှုလူပြတဏှာရှုပ်ထွေးမှုတွေဖြစ်ပြီးတော့ဟိုလားဆင်းရဲတယ်အဲ့ဒီဆင်းရဲတွေကိုနေရမယ်ဆင်းရဲကြီးအကြောင်းကိုလည်းအခုလိုအကျင့်နဲ့လည်းပယ်တတ်နိုင်ရမယ်အဲ့ဒီပယ်တတ်နိုင်တဲ့ပုဂ္ဂိုလ်ဟာအရှုပ်ထွေးတွေကိုဖြည့်ရှင်းနိုင်ပြီတဲ့မြတ်စွာဘုရားအဲ့လိုဟောထားပါတယ်တော့အဲ့တော့ လူငယ်လို့ဖြစ်လာပြီဆိုလို့ရှိရင်တော့ပြစ္ဆုတ်ပံဘဝမှာရှုပ်ထွေးလို့ရှိရတဲ့ရှင်းရှင်းလေးနေလို့တဲ့ပုဂ္ဂိုလ်တွေဟာဒီလမ်းစဉ်လိုက်ဖို့ရှိတာပါပဲ။လမ်းစဉ်ဆိုတာတိဋ္ဌာလမ်းစဉ်ပါပဲတိဋ္ဌာလမ်းစဉ်လိုက်လို့ရှိရင်ဒီဒီအရေးတွေး၆မျိုးနဲ့အလိုလိုပြည့်စုံတော့တာပါပဲ။အထင်ရရှိပါပြီဒီဒါပဲတော့ကြောင်းစို့။